န်းကြီးဟောကြားမဲ့တရားတော်ကသုံးမဟာဝါမဟာတတိပဌာနာသုတ်တံနဲ့မဟာပရိနိဗ္ဗာန်သုတ်တံတို့ကိုခြေခံပြီးတော့ဟောကြားမဲ့အပ္ပမဒေနာတံပါတိထတရားတဲ့အများနာလေအောင်နာမည်ပေးထားတာက ဗုဒ္ဓနိကြဘဝနေနိတရားဟန္တာဒါနိဘေကဝေအာပန္တရားမိဟောဝရဓမ္မသင်္ခါရအပမဒိနသံပါတိထာဒါကတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားသုံးခုနဲ့ကဆုံလပြည့်ည ပစုံလပြည့်ညနေနေမွေးမြေအချိန်မှာထေဝဲလေဝဲလေရာထေအာကာမ30နိဝတနာရှိနောက်ဘက်မှာစัจ java လာတီအောင်ပြညတ်နေတဲ့နတ်စီသီဘူပါပေါင်းတဲ့ကဝမဏအယုတ်ကောင်ကြီးကိုအောင်မြင်တော်မူတယ် မြင့်ဥယံအချင်းကမနတ်ကိုအောင်မြင်ပြီးတဲ့နောက်ဘုရားလောင်းတော်တိဋ္ဌထယဟန်ဟာအာနာပါနသတိပဋ္ဌာန်ခြေခံပြီးတော့တရားတွေကျင့်ပွားအားထုတ်လိုက်တာညင်ဥရမှာ

အချင်းရောက်တော့ဘာမသဝဘဝသဝဒိဋ္ဌသဝဝိဇ္ဇာသဝလို့ဆိုတဲ့အာသောတရားတွေကုန်ခန်းပြီးတော့တရားလုံးစုံအကုန်စင်သိမြင်တော်မူတဲ့တပင်ညုတဉာဏ်ရပြီးတော့ဘုရားရှင်ဖြစ်ဖြစ်တော်မူတယ်အဲ့တို့ဘုရားရှင်ဖြစ်ဖြစ်တော်မူပြီးတဲ့နောက်

မြန်မာလူအချင်းချင်းမသားရအောင်လိုက်ပြီးတော့ဆိုကြကာမချမ်းသာကာမချမ်းသာကုံဆောင်တာကုံဆောင်တာပေခွာရှောင်ရမည်ပေခွာရှောင်ရမည်မသုံးဆောင်ပဲမသုံးဆောင်ပဲကိုညင်းစေကိုညင်းစေဒါလေးရှောင်ရမည် 松树哎，喇叭哎，阿勒拉嘛地，嘎嘛唱哒，咚当当，开花小呀咪，么咚当呗，不音在，阿勒小呀咪。

ရေပေါ်ရေထဲကနေတက်လာတော့မိလုံးတယ်အဲ့ကနေပြီးတော့တုံးခုံတယ်အာကစားပေါ့အဲ့ဒီတဲ့စိတ်အောင်နေဖြင့်ကိလေသာစိတ်တွေမရှိနိုင်ဘူးလို့ယူဆပြီးတော့မောအောင်ပန်းအောင်ကျင့်တာပေါ့ဇေခတဲ့လောင်ကစားကျင့်မျိုးတွေပေါ့အဲ့ဓာတွေလုပ်တယ်ဆိုလို့ရှိရင်လည်းပဲ အမြတ်နိအမြိုက်နိဗ္ဗာန်ချမ်းသာကိုမရနိုင်ဘူးတဲ့အဲ့အစွန်းနဲ့သွဲလမ်းမှာပဲအလေလမ်းမှန်သည်အဲ့ဒီအစွန်းနဲ့သွဲကကိုပဲချောင်းပြီးတော့အလေလမ်းကိုကျင့်ပဲဆိုလို့ရှိရင်တော့အငိမ့်တဲ့နိဗ္ဗာန်ကိုရနိုင်တယ်အဲ lelzụrli zụrodmsejiadi arọ ma doyaohire yshibironmayamiwarodigo mego dddditamdadaawaagaa tama ajiwo taawaya maotamtri eleljezụr မဲ့ခင်ရှိပါအကျင့်နေပါအလင်းလန်းခြင်းရပါလေအဲ့ဒါကိုဆိုရအောင်မေဇီမပฏิပဒါဆိုတာမက္ခင်ရှိပါခြင်းတရားပါမေဇီမပฏิပဒါဆိုတာမေ မဂ္ဂင်7ပါးကျင့်တရားပါမဂ္ဂင်7ပါးကျင့်တရားပါမြင့်မပฏิပဒါကျင့်ဆိုတာဘာတဲ့လို့မဂ္ဂင်7ပါးကျင့်တရားတွေအဲ့မဂ္ဂင်7ပါးကျင့်တရားတွေကိုသုံးအုပ်စုပြုလိုက်မယ်ဆိုရင်ဖြင့်တမဝါစာသမကမ္မန္တတမ္မာဇီဝဆိုတဲ့သုံးမျိုးကတော့ သီလခန္ဓာမကင်သီလအုပ်စုမကင်မန္တာပြောတယ်မန္တာလုပ်တယ်မန်ကန်းစွာအသက်မွေးတယ်ဆိုရက်သုံးမျိုးကိုတော့သီလမကင်လို့ခေါ်တယ်ဗာမကင်တော့သီလမကင်ပါဗျာအဲဒီလမကင်ဟာ အခုရိုးရိုးတော့၅ပါးသီလတို့7ပါး9ပါးသီလတို့10ပါးသီလတို့7ပါးသီလတို့သာမဏေတွေကျင့်တဲ့20 95ပါးသောသိက္ခာပုဒ်သီလတို့ဉာဏ်တော်တွေကျင့်တဲ့129သွဲသီလတို့အမျိုးမျိုးရှိတာပေါ့အမျိုးအမည်တွေဘလောက်ပင်များများ သီလအကျင့်အကျိုးအတူချုပ် အတိတ်ပဲကတော့ကိုနဲ့နှုတ်ကဒုစရိုက်အကုသိုလ်တွေမဖြစ်ပွားအောင်စောင့်ထိန်တာကိုသီလမှန်လားမှန်ပါဗျာဆိုသီလအကျင့်ဆိုတာသီလအကျင့်ဆိုတာကိုနဲ့နှုတ်ကိုထိန်ချုပ်တဲ့အကျင့်ပါကိုနဲ့နှုတ်ကိုထိန်ချုပ်တဲ့အကျင့်ပါသီလအကျင့်ဆိုတာဘာလဲသ နှစ်နှုတ်ကနေပြီးတော့ဒီဒုစရိုက်တွေကျူးလွန်မှုတွေမဖြစ်အောင်စောင့်ထိန်ကျင့်သုံးတာကိုသီလအကျင့်မှန်လားမှန်ပါဗျာနောက်ပြီးတော့တမာတိအကျင့်ဆိုတာတမ္မာဝါယမတမ္မာတတိတမ္မာသမာဓိအဲ့ဒါတွေဟာတမ္မာအဲသီလအဲတမာတိအကျင့် တမ္မာဝါယမဆိုတာကုသိုလ်ဆိုင်ရာအာထုတ်တာတမ္မာဝါယမဖြစ်ပြီးသားအကုသိုလ်တွေပင်နေအောင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ရအောင်ဖြစ်ပြီးသားကုသိုလ်တွေတည်တတ်အောင်မဖြစ်သေးတဲ့ကုသိုလ်အသစ်တွေဖြစ်ပွားအောင်ကြိုးစားအထုတ်တာကိုတမ္မာဝါယမကုသိုလ်ဆိုင်ရာအထုတ်တာတမ္မာဝါယမ တမ္မာတတိတမ္မာတတိကတော့ခုယောဂီတွေကြိုးစားအားထုတ်နေကြတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုရဲတတိပဒံ၄ပါးကိုကျင့်ပွားအားထုတ်နေတာကဘာလဲတော့တမ္မာတမတမ္မာတတိမဲ့ခင်မှန်လားအဲအနုတ္တိ7ပါးတို့အတုပ7ပါးတို့ဒီကတိုင်း7ပါးတို့ အာရေပတိကုလတင်ညာတို့အဲသတုဓာတုဝဝဒံတို့စတဲ့ဒီလိုသမထ40ရှိတယ်အဲ့သမထ40တမျိုးမျိုးကိုကျင့်နေရင်စိတ်ကလေးကတရားတဲကနေဘယ်မှမသွားတော့ဘဲနဲ့တရားထဲမှာနစ်မြုပ်ပြီးတော့တီးပြီးတော့ငြိမ့်နေတဲ့သဘောကို သမ္မာသမာဓိမှန်လားသမ္မာသမာဓိလို့ခေါ်တယ်အဲ့သမ္မာသမာဓိရဲ့လူရင်းအချုပ်ဒိဗေကတော့စိတ်တည်ငြိမ်အောင်ကျင့်တဲ့အကျင့်ဟာသမာဓိကျင့်ဆိုသမာဓိအကျင့်ဆိုတာသမာ စိတ်တည်ငြိမ်အောင်ကျင့်ပွားတဲ့အကျင့်တရားပါသမာဓိကျင့်ဆိုတာဘာလဲတော့အေးစိတ်ကလေးတခြားဟိုမသွားပဲနဲ့တရားအာယုန်ထဲမှာသာငြိမ်ပြီးတော့နေအောင်ကျင့်တဲ့အကျင့်ဟာသမာဓိအကျင့်တမ္မာဝါယမတမ္မာတတိတမ္မာသမာဓိ သုံးပါးကိုပါတယ်တော့ဆိုတမာတိအကျင့်ဆိုတာတမာတိဆိုတာစိတ်တည်ငြိမ်အောင်ကျင့်ပွားတဲ့အကျင့်တရားပါစိတ်တည်ငြိမ်အောင်ကျင့်ပွားတဲ့အကျင့်တရားပါတမာတိကျင့်ဆိုတာဘာလဲစိတ်ကိုဒီတရားထဲမှာငြိမ်ပြီးတော့နေအောင်ကျင့်တဲ့အကျင့် အဲခဏိကသမာဓိဥပ္ပစာရသမာဓိအပနာသမာဓိသုံးမျိုးတော့ရှိတယ်ဒါမှမဟုတ်အဲ့ဒါတွေရဲ့အချုပ်တိပ္ပေကတော့စိတ်လေးတည်ငြိမ်ပြီးတော့နေအောင်ကျင့်တာလင်းငြိမ်ဟာထွန်းထားတဲ့ဖျောင်းနယ်ဟာမီရောအလင်းရောင်ရောငြိမ်ပြီးတော့နေတယ်ကိုရောစိတ်ရောငြိမ်ပြီးတော့နေတဲ့အကျင့်ဟာတမာတိအကျင့်မှန်လား နောက်ပြီးတော့ပညာကျင့်တဲ့အဲသူများတွေကိုသေသေးလို့ဗျာပါဒစိတ်မရှိဘူးအဗျာပါဒဝိတက်မေတ္တာစိတ်ပေါ့မှန်လားမှန်ပါဗျာသူဘာတွေကိုရှင်းရသွားအောင်

ဒီမှားရွင်းတဲ့အယူဝါဒတွေကိုလည်းပဲဩနှလုံးမသွင်းမှုပေါ့ကံကံရဲ့အကျိုးအဲတမ္မာဒိဋ္ဌိကမ္မတက္ကတာတမ္မာဒိဋ္ဌိဒီအယူဆမျိုးတွေကိုသာလျင်ကျင့်တယ်အဲဒီဟောပေါ့လေကာမမှာထမြောက်စေနိုင်တဲ့ အကျင့်အဲကာမမှထွက်မြောက်စေနိုင်တဲ့အကျင့်မျိုးတွေကိုသာစိတ်ကူးမျိုးတွေကိုသာလျင်စိတ်ကူးတယ်ကာမဂုဏ်နဲ့ဝဲလည်နေတဲ့စိတ်ကူးမျိုးမစိတ်ကူးမလားအပြပါရအဝိဟိန္ဒအဲနောက်ပြီးတော့နိကမဆိုတဲ့

ပညာအကျင့်ဆိုတာပညာအကျင့်ဆိုတာအမှန်တိအောင်ကျင့်ပွားတဲ့အကျင့်တရားပါအမှန်တိအောင်ကျင့်ပွားတဲ့အကျင့်တရားပါဒီမဂ္ဂင်7ပါးကိုသုံးအုပ်စုဖွဲ့လိုက်မယ်ဆိုလို့ရှိရင်ဖြင့်သီလသမာဓိပညာအဲ့ဒီသီလသမာဓိပညာကိုပင်လည်းမစ္စည်းမပฏิပဒါလမ်းစဉ်ဆို မေဇိမပฏิပဒါဆိုတာမေဇိမပฏิပဒါဆိုတာသီလသမာဓိပညာခြင်းတရားပါသီလသမာဓိပညာခြင်းတရားပါမေဇိမပฏิပဒါဆိုတာမေဇိမပฏิပဒါဆိုတာသီလသမာဓိပညာခြင်းတရားပါသီလသမာဓိပညာခြင်းတရားပါမေဇိမပฏิပဒါဆိုတာဘာတွေပါလဲသီလ အေးသီလဝိသုဒ္ဓိအခြေခံပြီးတော့တမာရီတရားတွေကျင့်ပြီးသစ္စာလေးပါးတွေကိုသိအောင်ကျင့်တဲ့အကျင့်ပြင်းအဲ့ဒါမေဇိမပฏิပဒါအကျင့်မှာပဲမှန်လားမှန်ပါဗျာအဲ့လိုမေဇိမပฏิပဒါအကျင့်ဆိုတာအခုယောဂီတွေကျင့်နေတယ်တရားအကျင့်တွေဟာဘာလမ်းစဉ်လဲအဲ့တော့မေဇိမပฏิပဒါရဲ့

ဒုက္ခကိုဒုက္ခမသိတာဒုက္ခသစ္စာပိုင်းခြားသိတာမလို့ခြင်းတော့ဒါကသမှုရိယသစ္စာကိုဒုက္ခဖြစ်ကြောင်းကိုပယ်တာမှန်လားမှန်ပါဗျာအေးဒုက္ခရောသမှုရိယပါနှစ်မျိုးလုံးချုပ်ငိမ့်ရာကနိရောဓသစ္စာမှန်လားမှန်ပါဗျာအဲ့တော့ပြည့်တဲ့အခါကျတော့အဲ့ဒီနိရောဓကိုဆက်ရောက်အောင်လို့ ဒီမက်ခင်၈ပါးကျင့်တရားတွေခေါ်တာပေါ့ကျင့်ပွားတယ်အဲ့လိုကျင့်ပွားတာကတော့မက္ကသစ္စာဆိုကြအောင်ဖြစ်ပြသင်္ခါရဖြစ်ပြသင်္ခါရဒုက္ခသစ္စာဒုက္ခသစ္စာဖြစ်ပြလူကဖြစ်ပြလူကသမုဒိယသစ္စာသမုဒိယသစ္စာဖြစ်ပြဆုံးကဖြစ်ပြ နိရောဓသစ္စာဖြစ်ပြဆုံးအောင်ဝါအောင်မေသစ္စာဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလို့ကသမုဒယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာဖြစ်ပြဆုံးအောင်ဖြစ် ပွားအောင်မသစ္စာအေဓမ္မစကပုဒ္ဒနာတုတ်တံအချင်းချုပ်ကတော့ဒါပဲအဲ့ဒါမေစီမပရိပဒါလမ်းစဉ်ခေါ်တယ်အဲ့တရားတွေဟောကြရင်နှလုံးသွင်းအထုကြတဲ့အတွက်ပထမဆုံးတရားဆုံးမှာအရှင်ကုဏ္ဏညာသောတာပန်တည်တယ်သောတာပန်တည်တော့အရှင်ကုဏ္ဏညာကသူ့ကိုသာနာဝင်ဟန်ဖြစ် jbrm sog ga-a a aha ehi beku kọrọ mụbiro jihamdubere eibeku soro beku ya ehilalụ ddsaabiro a bahetanarụmaduka sowochina-ejisirielu ခေါ်တော်မူလိုက်တယ်ဆိုရင်ပဲတကိုးဖြစ်ပြီးတဲ့သင်္ကန်းဝေပြီးတပိတ်လွယ်ပြီးခေါင်းရိပ်ပြီးယဟန်ဖြစ်သွားတယ်အဲ့ဒါကိုအိဘိက္ခုလို့ခေါ်တယ်ဘာခေါ်တော့အိဘိက္ခုပါဗျာအဲ့အိဘိက္ခုကလည်းလူတိုင်းမခေါ်ဘူးသူဟာရှေးဘဝတခုခုကတပိတ်သင်္ကန်းပိခေယလူဘူးတလားလို့ဘုရားကကြည့်လူဘူးတယ်ဆိုတာသိရင်တော့

ဆွမ်းခံပြီးစားကြတယ်ဆွမ်းခံပြီးစားရင်သုံးပါဆွမ်းခံလာတာနှစ်ပါးဘာရောပြီးတော့စားကြနှစ်ပါးဆွမ်းခံလာတာသုံးပါးပါပေါင်းပြီးတော့စားကြနဲ့အဲလိုတကယ်လည်းဒီဆွမ်းခံပြီးတော့တရားကျင့်ပွားအထုတ်ကြတာဘုရားကတရားပြပြီးတော့အခုတတိပဒံတရားမျိုးတွေပေါ့မေဇိမပฏิပဒလမ်းစဉ်တရားတွေကိုလက်တွေ့ကျင့်သုံးရ အဲလိုပဲတရက်တစ်ပါးသူတို့လည်းပဲသောတပန်ဖြစ်လို့ယဟန်ဖြစ်ကုန်ရောလာပြည့်ကျော်9ရက်ကြတော့အဲဓမ္မစက်ကြာဟောတဲ့နေရာနဲ့ဒီဝလုံးတရားနေရာလောက်ဆိုပါတော့ခြားတဲ့နေရာမှာအနတ္တလက္ခဏာတုတ်တန်တရားကိုဟောတယ်အဲအနတ္တလက္ခဏာတုတ်တန်တရားအဆုံးမှာ၅ပါးလုံးကိလေသာကုန်ခံ ယဟန္တာဖြစ်တဲ့အိန္ဒိယမဇ္ဈိမဒေသဘုရားဘူးရောက်ဘူးတဲ့ပုဂ္ဂိုလ်တွေအဲဗာရာဏသီပြည်အဲမိဂရာဝန်တော်ဆိုတာကအိုင်နာမှာဟိုခုတော့ဘုန်းကြီးကျောင်းရှိတယ်ပေါ့အဲ့ဘုန်းကြီးကျောင်းရဲ့ဂျန်စီယိုဒီဗနန်ထွက်လာလို့ရှိရင်နန္ဒီယသူကျွဲဆောက်လို့လူရမ်းနေဆိုတဲ့ အုပ်ရိုးတွေပေါ့လေကြောင်းကြောင်းနေပေါ့ပင်စဝက်ကင်၅ပါးတရားမှုနာကြတဲ့ဟောကြတဲ့နေရာဆိုရင်လည်းပဲဒီလိုခပ်ဝိုင်းဝိုင်းကြီးပေါ့လေအုံမြစ်ပါပဲအဲ့ဒီရဲ့မလမကန်ကြတော့ဓမ္မေခစေရီဆိုတာဒီဓမ္မတော့ကမင်းတည်ထားတာခုထိရှိပါသေးတယ်ဘုရားဘူးသွားတဲ့လူတွေအိမ်မှာတွေ့ကြရမှာပေါ့အဲ့ ငါးပါးလုံးကိတိတာဂုံကံယန္တာဖြစ်တော်မြတ်စွာဘုရားနဲ့ပိစဝေကိငါးဥဒ္ဒဝါပထမဆုံးအဲ့ဒီမင်္ဂလာအောင်တော်မှာဝါဆိုတယ်အဲ့ဒီချိန်ကမှာယတတထေသအမှုရှိတဲ့ငါးချက်ငါးပါးသောငါးချက်ငါးယောက်သောမင်းသားတွေဘုရားထံရောက်လာပြီးတော့ဘုရားရဲ့တရားကိုနာကြားရတဲ့အဆုံးမှာသူတို့လည်းပဲအလိုအရိယာဖြစ်ကြတယ်ပေါ့ သာနာဝင်ယဟန်ဖြစ်တောင်းပန်တဲ့အခါမြတ်စွာဘုရားကအိဘိက္ခုဖြင့်ယဟန်ပြုပေးတယ်အဲဒါပင်စာဝကင်း၅ပါးရဲ့အဲ့ဒီ၅ချိတ်၅ပါးရဲ့ပေါင်းလိုက်ရင်60အပါဘလောက်တော့60ဘုရားပါပေါင်းရင်ပထမဆုံးဝါဆိုတာအဲ့ဝါတွတ်တဲ့အခါရောက်တော့မြတ်စွာဘုရားကခရီး ကြောင့်မှာဗျံတပါးစီသွားပြီးတော့တရားဟောကြတရားဟောစေလွတ်တယ်။ဘာဖြစ်လို့လဲဆိုတော့တာဏခေဥမာပေါ့လေ။ကိလေသာနဲ့ပါပြီးတော့တရားရနိုင်တဲ့ပုဂ္ဂိုလ်တွေတရားမနာရလို့ခွင့်ရေးဆုံးရှုံးကုန်လိမ့်မယ်သွားပြီးတော့တရားဟောကြ။အဲ့တော့မြန်မြန်များများတရားရအောင်ခရီးတစ်ကြောင်းတည်းကိုနှစ်ပါးသုံးပါးပေါင်းမသွားနဲ့တစ်ပါးစီသွား။ ဆိုကြပါစို့အင်းစိန်လောက်ဘုန်းကြီးတစ်ပါးရန်တစ်ပါးတရားဟောနေရင်မယံကုန်းလောက်တစ်ပါးအစဖြင့်ပေါ့လေလမ်းမတော်လောက်တစ်ပါးစာတရားဖြင့်အဲ့လိုဟောလိုက်မယ်ဆိုရင်နားတဲ့ပုဂ္ဂိုလ်တွေလည်းများပြီးတော့တရားရတဲ့ပုဂ္ဂိုလ်တွေကလည်းများများမရဘူးလားများများများများတရားရအောင်လို့အဲ့လိုဟောကိုင်းပြီးဘုရားကိုယ်တိုင်လည်းပဲတရားဟောသာသနာပြုတော်မူတယ်မြတ်စွာဘုရား နာနဲ့လင်းတော့ဒီညနာတော်တွေဘာတွေတစ်ပြီးတော့တပိတ်တင်ကယုံပြီးတော့ယူပြီးတော့နောက်ပါတန်ဃာတော်တွေလူတကွာစွမ်းကံကြွမှန်လားစွမ်းကံကြွအဲစွမ်းကံကြွသွားတော့စွမ်းလောင်းစုကြတဲ့ပုဂ္ဂိုလ်တွေ

n'a e araja aụ bia ji ngụrụaji ya chọ mayinwanyị wbiluụd dzọb ee darụaụha chụm anailaudomi bugweyachụtawebụorio ajụbb ha mrụịblụu ha ụ ဆွမ်းခံပြန်လို့ခြေစိကြောက်ဖြာမှာရက်တဲ့အခါမှာအဲတကြီးဟန်တပါးပါးကလာရောက်ပြီးတော့ခြေစိပေးတဲ့ပေါ့အဲ့မှာပမာရိဏဘိက္ခွေသမ္မာဒေတဗုဒ္ဓပါတော်ဘုံတုံလဘောနုဒတ္တဘာဝတုံလဘောပပိစိတဘာဝတုံလဘောသရတံပတ္တိဘာဝတုံလဘောတတ္တမသဝနံတုံလဘာဘုရားဖြစ်ရခဲ့တယ်လူဖြစ်ရခဲ့တယ်ရှင်ဟန်ဖြစ်ရခဲ့တယ် ဗราတရားပြည့်စုံတဲ့အရိယာအဖြစ်ရခဲ့တယ်သူတော်ကောင်းတရားနာယခေတွေဒုံလပါ၅ပါးကိုနေ့တိုင်းဟောတာအဲ့ဟာနေပြီးတော့ခန္ဓာကုတိတိုက်တဲ့ခဏဝင်ပြီးတော့နားနေတဲ့အချင်းကမတရားနာမဲ့ပေတတ်တွေကရောက်လာရောက်လာတော့တဏှာကြီးလောက်ကစပြီးတော့ ညနေ3နာရီလောက်ထိအောင်ဘုရားကတရားဟောအဲ3နာရီလောက်တရားပွဲခဏနားတော့ခန္ဓာကုတိတိတ်တဲ့ခဏကြွတော့ပု္ပ္ပာမေးတဲ့ပုဂ္ဂိုလ်တွေပု္ပ္ပာဖေရအလုပိတရားတောင်းတဲ့ပုဂ္ဂိုလ်တွေအလုပိတရားပေးရနဲ့ညနေ6နာရီလောက်ရောက်သွားရောပေါ့ညနေ6နာရီကနေည10နာရီလောက်အထိအတူတကွနေတဲ့အနည်းနဲ့ဉာဏ်တော်တွေကိုတရားဟောရတယ် ညဆယ်နာရနေနိုင်ပြန်တစ်ချက်လောက်ဒီနတ်ပြမာတွေလာတဲ့မေးတဲ့ပြဿနာဖြေပြီးတော့မင်္ဂလာသုတ်တန်တို့ဘာလို့ဆိုတဲ့တရားတွေဟောပြရအဲအဲ့ကနေပြီးတော့နနာရီလောက်ကနေပြီးတော့မနေ့6နာရီဆိုပါတော့အဲ့လိုအဲ့ဒါပစ္စည်းမယံခေါ်တယ် အဲပိစိမယံမှာတဏှာရီနဲ့မိနစ်20လောက်ဒီခဏလက်ရနံတောင်းနဲ့စောင်းပြီးတော့ကျင်းဆက်ဒုတိယတဏှာရီမိနစ်20မှာဈဉ္ညာကြွတတိယတဏှာရီနဲ့မိနစ်20မှာဒီကျွတ်တင်ကျွတ်တိုက်တဲ့တတ္တဝါတွေကိုကြည့်ရနာနဲ့လင်းတော့ဆုံးငံကြွတရားရှင်ဟာ 40နဲ့5ဝါတို့ကာလပတ်လုံးတနေ့နဲ့တည24နာရီမှာတနာရီနဲ့မိနစ်20လောက်ပဲကျင်းဆက်နားနေပြီးတော့မနေမနာတရားမဟုတ်ဘူးလားအဲ့ဟာနေပြီးတော့တက်တော်80ဝါ45ရှိတဲ့အခါမှာဘုရား ကုသင်နာယုံပြည်မာလာမင်းတို့ရဲ့အင်ဂျင်ဥယျာဉ်မှာကြွပြီးတော့အင်ဂျင်မင်းကျိုးတို့၏အလယ်မှာမြောက်ဖက်အုပ်ခုံးထားပြီးတော့ခင်းထတဲ့ညောင်ဆောင်မှာလျောင်းဆက်တော်မူတယ်ဘုရားရှင်ပြိနိဗ္ဗာန်စံတော်မလို့တဲ့လို့သိရတဲ့အတွက်အနီးဝေးမှလက်လမ်းမိသမီးကရောက်ပြီးတော့ငိုကြယူကြ တော့ဘုရားကမျက်ရည်သိမ်းပြီးတော့တရားရအောင်ကျင့်ဖို့တရားဟောပေးတော့မန္လာမင်းနဲ့နန်းတွင်းသူနန်းတွင်းသားတွေကလည်းလာပြီးတော့ဘုရားတန်ငိုကြွေးဘုရားကတရားဟောအဲ့တော့နတ်တွေကလည်းပဲဘုရားကိုနောက်ဆုံးမိတ်ပူဇော်မယ်ဆိုပြီးတော့ကောင်းကင်ကနေတော့နတ်ပန်းနတ်သားတွေဘုရား အပေါ်ကိုကျချပြီးတော့ဒုတိယမျိုးစုံနဲ့ကကုံပြီးတော့လည်းပဲပူဇော်ကြတာပေါ့မြတ်စွာဘုရားဒီလိုပြောခြင်းငါဘုရားကိုတကယ်ပူဇော်ရမရောက်ဘူးဘုရားဟောတဲ့ဒီကသမာဓိပညာအကျင့်တရားတွေကိုကျင့်မှသာလဲငါဘုရားကိုတကယ်ပူဇော်ရရောက်တယ်လို့ပြပြသားသားမိန့်တော်မူတယ်အဲ့ရနေပြီးတော့ အဲတန်းကောင်ကျော်လောက်ရောက်တဲ့အခါကျတော့သူပတ္တပရဝိဆိုတာရောက်လာပြီးတော့ဘုရားကိုသူသိလို့တဲ့မေခွန်းနေမေးဖို့လာတာမြတ်စွာဘုရားပြိဋိဘံသံဃာနီးမှာကဆုံလာပြညတန်းကောင်ရန်လောက်ရောက်တဲ့အခါကျတော့သူပတ္တဆိုတဲ့ပရဝိကသိပြီးတော့ပြေးလာသူမေးလျို့တဲ့အချက်တွေကိုမေးဖို့လာတာညီတော်အာနန္ဒာက မြတ်စွာဘုရားပရိနိဗ္ဗာန်သံဃာနီးမှာနာနေတယ်သင်သွားပြီးတော့မတွေ့နဲ့အဲ့ဒီစကားကိုမြတ်စွာဘုရားကကြားတဲ့အခါကျတော့အာနန္ဒမတားနဲ့လွတ်လိုက်ငါသူ့ကိုစောင့်နေတယ်လို့ဆိုတော့မှသွားပြီးလောကမှာအကျင့်အမျိုးမျိုးခိုင်းဝါဒအမျိုးမျိုး

ဒီမက်ကင်7ပါးတရားပဲဟောတာပါပဲဘာတရားလဲမက်ကင်7ပါးတရားပါဗျာပဲဆိုကြည့်ဟာမက်ကင်7ဖြာမက်ကင်7ဖြာမရှိဟာမရှိဟာကိလေသာငြိမ့်သူမရှိပဲကိလေသာငြိမ့်သူမရှိပဲမက်ကင်7ဖြာမက်ကင်7ဖြာမရှိဟာမရှိဟာကိလေသာငြိမ့်သူမရှိပဲ မခင်ရှိဖျားမခင်ရှိဖျားရှိရမရှိရမကိလေသာငြိမ့်သူရှိနိုင်ပေကိလေသာငြိမ့်သူရှိနိုင်ပေအေးဘယ်မှာဘယ်ဝါဒတွေကကောင်းတဲ့ဘယ်တရားတွေရနိုင်တယ်ဆိုလို့ရှိရင်မခင်ရှိပါမရှိတဲ့သာသနာမှာကိလေသာငြိမ့်တဲ့ယဟန္တာတို့ဘာလို့ဆိုတာမရှိဘူးမခင်ရှိပါအကျင့်တရားရှိတဲ့သာသနာမှာတော့အဲ့ဓာတွေကျင့်ရင် ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ရှိနိုင်တယ်ဆိုတဲ့တရားနာကြားပြီးတော့အဲသူပတ္တယံဟာမြတ်စွာဘုရားတက်တော်တင်ကြားရှိတော့မှာအဲ့နာမှာပဲတရားကျင့်ပွားအရုဒ္ဓကိလေသာကုန်ခံရနာဖြစ်တယ်နောက်ဆုံးကျွတ်တန်းဝင်တဲ့ယဟန်ပေါ့အဲ့တော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကပစ္စည်းမာယံလောက်ရောက်တဲ့အခါမှာအနိနေယံနေကိုစုဝေးပြီးတော့

ကာယကံဝစီကံမနောကံကျွလွန်မှုမရှိဘူးတင်တော့ကတကယ်လို့ငါဘယ်အပေါ်မှာကျွလွန်နေတာရှိတယ်ဆိုလို့ရှိရင်လေငါကတိခနဲ့တန်တရားရှိလို့ရှိရင်မေးကြသုံးကြိမ်မင်းကြတဲ့ကတယောက်တပားမှမေးမဲ့လူမရှိတော့တန်တရားမရှိဘူးပေါ့အဲ့လိုတန်တရားမရှိဘူးဆိုတဲ့အခါကျမှမြတ်စွာဘုရားရှင်ကိုရောမြတ်က ဟန္တာတာနိဘေကဝေအမန္တရားမေဟောဝရဓမ္မသင်္ကာရအပ္ပမဒေနသံပါရိတာဘေကဝေယံတို့ဒါနိဒါနိပြိဋိဘသံဃာနိယခုလို့ရေးကြည့်တဲ့အခါကြီး၌ဟောတင်จิตတတိจิตမိတို့အားအန္တင်တို့ပူဇာငါဗျာသည်အမန္တရားမိဘောဓိမိနောက်ဆုံးတကားစကားအနေမှာကြပြီစေတော်မူအား သင်္ခါရကစေဟုတုအာရတိဟုသောအကြောင်းတရားလေးပါးတို့သည်ပေါင်းရပြုပြင်းစီရင်သောအကြောင်းဖြစ်ပေါ်လာရတဲ့ယုံနံဓမ္မသင်္ခါရတရားတို့သည်ဝေယဓမ္မပစ္စည်းပျက်စီးခြင်းအဆုံးရှိကြလေကုန်၏တတ္တမတို့ကြောင့်ဒုံမေသင်္ချေသတတိจิตသမီးတို့သည်အပမာရေနမမေ့မလျော်မပေါ့မဆအကြောင်းဖြစ်တဲ့အပမာရာကောညတတိတရားဖြင့် တမ္ပါဒေတာပြည်စည်းပြည်စုံအောင်ကြိုးစားအားထုတ်နေကြကုန်ရသတည်းအဲ့ဒါလိုက်ဆိုကြငါဤจิตာငါဤจิตာသမီးမြာသမီးမြာကောင်းနာစိုက်ကြွယ်ကောင်းနာစိုက်ကြွယ်နိဗ္ဗာန်မြို့ကြီးနိဗ္ဗာန် ဝင်ငါနီးဝင်ငါနီးအပြီးဖခင်မာခဲ့မယ်အပြီးဖခင်မာခဲ့မယ်လုံးစုံများစွာလုံးစုံများစွာသင်္ခါရသင်္ခါရစက်တာနောက်ဆုံးရှိကြတယ်စက်တာနောက်ဆုံးရှိကြတယ်ထို့ကြောင့်နိုင်ခြင်းထို့ကြောင့်နိုင်ခြင်းတတိနဲ့တတိနဲ့အသင့်ပြည်စုံရကြွယ် จิตตาတတိจิตသမီးတို့ယခုငါဘုရားပြိဋိနိဗ္ဗာန်သံဃာနီးမှာနောက်ဆုံးစကားအနေနဲ့သင်တို့ကိုမှာကြခဲ့မယ်သင်္ခါရယုံနာအလုံးသည်အဲကာစေဥတုအာရတိဥသောအကြောင်းတရား၄ပါးတို့ပြုပြင်သောကြောင့်ဖြစ်ပေါ်ရတဲ့သင်္ခါရယုံနာတို့သည်ဘယ်တရားမှမြဲတာမရှိဘူးပြည့်စည်ခြင်းအဆုံးရှိတယ်ဒါကြောင့်

ပိဋက3တွယ်နိကေ9ပြအင်္ဂမအင်္ဂါ9တန်ဓမ္မခန္ဓာပေါင်း7400တောင်ဆိုတာတွေရှိတယ်ပေါ့အဲ့ဒီတဲကအရေးအကြီးဆုံးဆုံးမဩဝါဒကိုပြောပါဆိုရင်ဘာပြောမလဲအပမရေနာပမရိထဘာလဲဘုန်းကြီးဟောတာဗာတရားတဲ့အပမရေနာပမရိထ ဗုဒ္ဓနိကြဘဝနေနိတရားအဲ့လိုမြတ်စွာဘုရားကဆုံးမအဲ့တော့အရေးကြီးဆုံးတရားအပ္ပမရိဏတမ္ပါတိတတနည်းပြောရင်45ဝါတို့ကာလပတ်လုံးဟောခဲ့တဲ့တရားတွေအားလုံးကိုခြုံမိငုံမိတဲ့အတူချုပ်အနှစ်ချုပ်တရားကိုပြောသမ်းပါဆိုရင်ဘာပြောအဒါတော့အရေးကြီးတဲ့တရားပဲ ဒီဒီအပ္ပမာဒိနတမ္မာဒိဋ္ဌကိုတော့မကြောက်ဘူးတဲ့လူရှိရလားရှိပါဘူးဗျာတာရင်နိုင်အဲကြောတယ်ဆိုလို့ရှိရင်ဩကာသဆိုကြောတယ်ဆိုရင်ဘုန်းကြီးတွေကတိလာပေးအဆုံးမှာပါပြောတယ်အဲ့တော့တော့ရင်းနေတယ်ဒါမှမဟုတ်ဒီလောက်လေးလေးနက်နက်ရှိမှန်းတော့ပြည့်ပြည့်စုံစုံရှိမှတော့မသုံးတတ်မိဘူးမသိဘူးပေါ့တိတ်ကောင်းနေတရား အဲ့ဒီတရားနဲ့ပတ်သက်ပြီးတော့ကောသလမင်းကြီးကမြတ်စွာဘုရားကိုကြောက်တယ်မြတ်စွာဘုရားလောကမှာတမျိုးသေးသောအကျင့်ကိုကျင့်ပြီးတော့ပိဿုပံရောတမလွန်မှာ နှစ်မျိုးသော အကျိုးကိုရနိုင်စေနိုင်တဲ့တရားရှိပါသလားဘုရားပိဿုတမလွန်ကျိုးနတံအမှန်ကောင်းတာပါလေဘုရားပိဿုတမလွန်ကျိုးနတံအမှန်ကောင်းတာအပမရတရားပဲမြတ်စွာဘုရားဖြေကြား ဘုရားပြီးတော့ဆက်ပြီးတော့ဟောတယ်မြေပင်ခြေရာအလုံးမှာစင်မာခြေရာပေါင်းတည်းကုသိုလ်မှန်ရင်တတိတွင်သက်ဝင်ပေါင်းတည်းမြေပေါ်မှာသွားတဲ့တတ္တဝါတွေရဲ့ခြေရာတွေဟာဒီစင်ခြေရာနဲ့တိုင်းလိုက်ရင်အလုံးခြေရာတွေဟာဘယ်အောက်ရောက်ပါစင်ခြေရာကအကြီးဆုံးအကျယ်ဆုံး

ဒီနေရာမှာတော့တတိက အကျေပြန်ဆုံးအမြတ်ဆုံးလို့တရားဟောတာအရင်တော့ဟောရတာနဲ့မဆန့်ကျင်ဘူးလားဆိုရင်တော့မဆန့်ကျင်ပါဘူးတဲ့တရားဆရာကအဲ့ဒီမလေးပါဖွန်လေးပါနိဗ္ဗာန်ဆိုတဲ့တရားတွေလိုချင်တယ်ဆိုရင်ဘယ်ကနေသွားရတာတုံးဆိုတော့ဒီတတိပဋ္ဌာန်တရားကျင့်ပြီးတော့သွားရတာဒီကနေသွားရဘယ်လမ်းကနေသွားရလဲ တတိပဌံလမ်းကနေသွားရတယ်တတိပဌံအောက်ကဖြတ်ပြီးတော့လျှောက်သွားရတယ်အဲ့ဒီကြတော့မှသောတာပတ္တိမေဖို့တဂရဂามိမေဖို့အနာဂามိမေဖို့ရတ္တမေရတ္တဖို့ဆိုတဲ့တရားတွေမရဘူးလားမရပါဘူးဒါကြောင့်သူ့ကိုအမြတ်ဆုံးလို့ဘုရားကဟောတာမှန်လားအခုယောဂီတွေကျင့်နေတဲ့တရားဟာတတိပဋ္ဌာန်တရားဟာတရားလေ

အဲ့ဒီကျင်းကြိုက်ကလေးထဲမှာပေါ့လေထားခဲ့ပြီးအပေါ်ကတန်စကားဥဒ္ဒတ်အဲ့နေရာဘုန်းကြီးတို့ရောက်ခဲ့ပါတယ်ဝင်လို့တော့ရပါတယ်ကြောက်တိုင်းကြီးလေးတိုင်းစိုက်ပြီးကြောက်ပြားကြီးတစ်ခုငိုးထားအဲ့နေရာရောက်သွားပြီးတော့ဘုန်းကြီးဟာမာတတိပဌာနာတုတ်တန်ကြီးကိုလည်းရွတ်ပတ်ပူဇော်ခဲ့တယ်တရားလည်းပဲအချိန်ရလောက်လက်တွေလည်းကျင်ပွားအထုတ်ခဲ့ဗီဒီယိုတွေရိုက်ဓာတ်ပုံတွေရိုက်မှတ်တမ်းလည်းတင်ခဲ့ပါတယ် အဲ့ဒီတတိပဒံတရားအဲ့နေရာဘာကြောင့်ဟောခဲ့တာလဲဆိုရင်အဲ့နေရာကကမ္မာတဓမ္မနိဂုံဖြစ်ခဲ့တဲ့နေရာကမ္မာတဓမ္မနိဂုံမှာနေကြတဲ့အရွယ်မျိုးစုံလူမျိုးစုံအားလုံးဟာတတိပဒံတရားကိုကျင့်ပွားအထုကြတယ်အဲ့လိုကျင့်ပွားအထုတဲ့နေရာဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားကဒီမဟာတတိပဒံသုတ်တန်ကြီးကိုအဲ့နေရာမှာဟောကြားခဲ့ပါတယ် ဘလောက်တရားအာထုတ်ကြသလဲဆိုလို့ရှိရဲ့စာဝန်နေဂျုံကန်ရင်ပေါ့အလုံးလို့ရင်ဒီတတိပဒံတရားကိုလည်းသွားရင်လာရင်လည်းပဲကျင့်ပွားအာထုတ်ကြတယ်ချိန်ရင်ပြုတ်ရင်လွင်ရင်ကန်ရင်လည်းပဲကျင့်ပွားအာထုတ်ကြတယ် holiday ခေါ်တဲ့နေ့ရက်အားတဲ့အချိန်ခါမှာလည်းပဲတန်ဃာတော်တွေသတင်းသုံးတဲ့တော့ရနေရာနာမှာသွားပြီးတော့တစ်ပင်အောက်ဒီဘာတွေမှာ တရားတစ်ပါးတွေကျင့်ပွားအထုကြအဲ့ဒီရေစိတ်မှမျိုးသမီးတစုစုံမိတယ်ဆိုပါတော့စုံမိလို့ချင်းအကြီးဆုံးမျိုးသမီးကဟဲ့ရောင်မတို့တငယ်ချင်းတို့တတိပဒံတရားများကျင့်ပွားကြရလားလို့မေးတဲ့အခါမျိုးသမီးကလေးတယောက်ကတော့မျက်နှာအောက်ချပြီးတော့အပြစ်တင်လဲခံရမှာပဲကျမတို့ကမေတ္တကုသမိတ္တကုဆိုတာလို့ရှင်းကလည်းရှင်းရတော့ မအားလို့တရားအားမထုတ်နိုင်ပါဘူးလို့ပြောတယ်အဲ့တော့မေးတဲ့အမျိုးသမီးကတဝဇီဝိတံဒုဇီဝိတံတဝဇီဝိတံတင်ညီမလေးဤသက်ရှင်ခြင်းသည်ဒုဇီဝိတံမကောင်းတဲ့ဖြင့်အသက်ရှင်ခြင်းဖြစ်၏တွင်တင်သည်ဇီဝမနာပိပကုံးနှစ်ပကြခေါင်းပေါက်နှခေါင်းနှစ်ပေါက်ကအသက်ရှူဆိုင်နေလို့သက်ရှင်သူလို့ဆိုရတော့လည်းပဲမတတရိတာအသေးကောင်မနဲ့ဒူတော့၏ ညီဟာမကောင်းတဲ့ဖြင့်အသက်ရှင်တာပဲဝင်လေထွက်လေယူဆဲလို့အသက်ရှင်နေဆိုတော့လေအမှန်စင်သေးတော့ညီဟာအသေးကောင်မှပါပဲဒေတာနဲ့ဘာမှမထူပါဘူးလို့ပြောတယ်အဲ့လိုပြောပြီးတော့ညီမအားလို့အားမထုတ်ဘူးဆိုတော့မပြောနဲ့ရသော်ဗျာဒီလိုတ attva တွေကိုတရားဟောကြားရင်24နာရီတနာရီမှာ အဲတရက်မှမှတနင်္လာနေ့မိနစ်20ကြော်ကြော်မြတာချိန်ဆက်တော်နားနေတော်မူပြီးတော့မနေမနာတရားဟောခဲ့တာညီအိတ်ချင်အနည်းဆုံးတညကို6နာရီ7နာရီလောက်တော့ရှင်းပါမယ်အဲ့ဒီကတနာရီလောက်နှုတ်ပြီးတော့တရားထုတ်မယ်ဆိုရင်ရတာပေါ့ညီစိတ်ပါမယ်ဆိုရင် အခုရေခတ်လာတော့ရေဦးလေးကိုင်းတော့ကိုင်းတယ်ကစောင်းတင်းတော့တင်းတယ်ဖနှက်စီတော့စီးတယ်ဘယ်လန်းနဲ့ညာလန်းနဲ့သွားတယ်သွားတယ်နဲ့တရားအထုတ်လာလည်းရပါတယ် တို့နိယကိစ္စတော်ဝါကိစ္စမိတိပဇာနာတိသွားရင်လဲသွားတယ်လို့သိရ၏ထိတော်ဝါထိတော်မိတိပဇာနာတိရရင်လဲရတယ်လို့သိရ၏နိသိန်တော်ဝါနိသိန်တော်မိတိပဇာနာတိထိုင်ရင်လဲထိုင်တယ်လို့သိရ၏တရားနောဝါတရားနောမိတိပဇာနာတိလဲလျောင်းရင်လဲလဲလျောင်းတယ်လို့သိရ၏ဝါပနာရှုဘုံတဏိကယထာယထာအချင်းချင်းအပြင်ကာယောခန္ဓာကိုယ်သည်ပဏိတော်တည်သည်ဟောတည်သည် တထာတထာတို့ခန္ဓာကိုတည်နေတိုင်းသောခြင်းအပြင်နံဒုက္ခနာကိုကိုပဇာနာတိတိယပါသတိသို့သွားလျင်သွားဟုသွားလျင်သွားမရှိတိပါမရှိတိပါရလျင်ရဟုရလျင်ရမရှိတိပါမရှိတိပါထိုင်လျင်ထိုင်ဟုထိုင် မတ်ရှုတိပါလဲရင်လဲမဆွဲတိသံမာကိုတီတိုင်းကိုတီတိုင်းမဆိုင်တိသံမာအဲ့ဒီနေ့တိုင်းကျူးစားအထုလို့ရပါတယ်လို့ဆုံးမပြီးတော့ကြံတဲ့တငယ်ချင်းတော်ဘယ်လိုလဲဇမတို့တော်မြတ်စွာဘုရားဟောတဲ့တရားတွေကိုနာပြီး တကွေးတစတချူတချအတွက်သေသွားနိုင်တယ်ဆိုတဲ့မရဏတတိကမ္မတာစီပြရင်မသေးခင်မှာတရားကိုတော့ဝိပဿနာသတိဝိဓာန်တရားကိုတော့ကျင့်ဥမှဖြစ်မှာပဲဆိုပြီးတော့အကျင့်ရသမျှကျင့်ရပါတယ်အဲ့တော့တဝဇီဝိတံသူဇီဝိတံတဝါဇီဝိတံတင်တို့၏သက်ရှင်ခြင်းသည်သူဇီဝိတံကောင်းသောသက်ရှင်ခြင်းဖြစ်ပါ၏သမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားသည် တဝတ္တရာတင်းညီမလေးအတွက်တင်တို့အတွက်သမုပ္ပန်တော်ပွင့်ထွန်းပေါ်ပေါက်တော်မူလာပါသတည်းဘုရားပွင့်တာတရားကျင့်တဲ့လူတွေအတွက်ပွင့်တာတဲ့ဘုရားပွင့်ပြီးတရားသာသနာရှိတယ်ဆိုတော့တရားမကျင့်တဲ့လူတွေနဲ့ဘုရားသာသနာနဲ့ဆိုင်ရလား

မေ့လျင်သုတ်တံမမေ့ရင်မေ့လို့ရှိရင်ခုဘယ်သွားခြင်းလဲပြောတော့နိဗ္ဗာန်ခြိလန်းကသုတ်တံဒီသွားသွားနေတယ်အသေးကောင်စရင်ကလွတ်ရအောင်ဘာလို့အောင်တရားအထုတ်ရမယ်မဟုတ်လားအဲ့ဒါလေးကိုစာလုံးလေးရေးပြီးတော့ပေါ့ဗျာကပ်ပြားလေးနဲ့ခဏခဏမြင်တဲ့နေရာမှာချိန်တာ အဲ့ဒါမြင်ပြီးလို့ရှိရင်တရားအထုတ်ဖြစ်အောင်လို့မှန်လားခဏခဏမြင်ရတဲ့နေရာဆိုတာဘုရားရှင်သွားမချင်းနဲ့ဘုရားရှင်တော့ခဏခဏမြင်မှာမဟုတ်ဘယ်နှချိတ်ဖို့ကောင်းလို့တော့မှန်တင်ကုန်နာချေဘယ်နှချိတ်အဲ့လိုဆိုရင်တော့ခဏခဏမြင်မှာအေးငါတရားအမထူအတိပါလားအဲတုတ်တန်ကြီးတသွားနေတယ်ကဲနိဗ္ဗာန်ကို15မိနစ်လောက်တော့သွားလိုက်ဦးမလေးဆို အဲ့ကံဒီမှာ15မိနစ်နိုင်ဝက်လောက်တရားအထုတ်ထုတ်သွားမယ်ဆိုရင်တနေ့တလံဘယ်ကံပကံဘယ်ပြေးမလဲဆိုတာလို့တရားတွေမရနိုင်ဘူးလားဘုန်းကြီးဒီနေ့ဟောကြားတဲ့တရားပါတယ်အပ္ပမာဒေနာတမ္မာဒေတာဗုဒ္ဓနိကြဘဝနေနိတရားဒီတရားကိုနာကြရတဲ့ကုသိုလ်စေနာတို့ကြောင့်ဒီတရားတော်လာတိုင်းလိုက်နာကျင့်ပွားအထုံနိုင်냐သည့်ဖြင့်ဒုက္ခကာတိငိမ့်တဲ့နိဗ္ဗာန်